ကောလောသဲဩရစာခန်းကြီး3အငယ်1မှ4အထက်ဆိုခဲ့ပြီးဒီတိုင်းတင်တို့ဒီခရစ်တော်နှင့်အတူထမြောက်ကြသည်မှန်လျင်ဘုရားသခင်လက်ရတော်ဘက်မှခရစ်တော်သည်ထိုင်နေတော်မူရာအရ၌ရှိသောအထက်အရာတို့ကိုရှာကြလောမြေကြီးပေါ်မှရှိသောအရာတို့ကိုဆွဲလန်းသောစိတ် မရှိကြနှင့်အထက်အရာတို့ကိုသာ စိတ်ဆွဲလန်းခြင်းရှိကြလောအကြောင်းမူကားသင်တို့သည်တည်တော်သူဖြစ်၍သင်တို့အသက်သည်ခရစ်တော်နှင့်အတူဖျားသခင်၌ဝှက်ထားလျက်ရှိငါတို့အသက်ကြီးဟုသော ခရစ်တော်သည်ထင်ရှားတော်မူသောအခါငါတို့သည်လည်းထိုသခင်နှင့်အတူဘုံကြည့်၍ထင်ရှားကြလက်တံအငယ်9မှ17ထိုကြောင့်မတရားသောမေထုံ၌မိဝဲခြင်းညဉ့်ညူးစွာကြင်ခြင်း ကိလေသာပူပန်ခြင်းဆိုးညစ်သောတတ်မဲ့ခြင်းရုပ်တုကိုကိုးကွယ်ခြင်းဖြစ်သော လောဘလွန်ကျူးခြင်းဒီဟုသော မြေကြီးပေါ်မှရှိသောတင်တို့၏ကိုအင်္ဂါတို့ကိုတည်စေကြလော့ထိုအမှုများကြောင့်ဘုရားသခင်အမျက်တော်သည်ညှင်းဆန်သောသူတို့အပေါ်၌တင့်ရောက်ပေ၏ထိုသူတို့နှင့်တင်တို့သည်လည်းအထက်က ပေါင်းဖော်သောအခါထိုအမှုများ၌ကျင်လည်ကြ၏ယခုမူကား ထိုအမှုအလုံးစုံတို့ကို၎င်းအမျက်ထွက်ခြင်း စိတ်ဆိုးခြင်းမနာလိုခြင်း သူတရေပြစ်အောင်ပြောဆိုခြင်းညဉ်ညူးသောစကားကိုသုံးခြင်းတို့ကို၎င်းတင်တို့နှုတ်မှပယ်ရှင်းကြလော အချင်းချင်းမှုသာစကားကို မပြောမသုံးကြနှင့်အကြောင်းမူကားတင်တို့သည်လူဟောင်း၏အကျင့်တို့နှင့် လူဟောင်း၏ကိုကိုချွတ်ပယ်၍ ဖန်ဆင်းတော်မူသောသူ၏ပုံတရနှင့်ညီမှန်သောပညာအားဖြင့်အသစ်ပြုပြင်သော လူတစ်ကို ယူတင်ဝတ်ဆောင်သောသူဖြစ်ကြ၏ထိုဖန်ဆင်းပြုပြင်တော်မူရာ၌ဟေလတလူမရှိ ယူဒလူမရှိအယေပြားလိချင်းမင်္ဂလာခံခြင်းမရှိ မခံခြင်းမရှိ လူရိုင်းမရှိတကုတိလူမရှိကျုံမရှိ လူလူမရှိခရစ်တော်သည် အလုံးစုံတို့၌အလုံးစုံဖြစ်တော်မူ၏ အငယ်၁၂မှ15ထိုကြောင့်တင်တို့သည်ဘုရားသခင်ရွေးကောက်သောသူတန်ရှင်းသောသူချစ်အပ်သောသူကဲ့သို့တနာဆုံမဲ့ခြင်းကျေးဇူးပြုခြင်းစိတ်နှိမ်ချခြင်းနူးညံ့သိမ်မွေ့ခြင်းစိတ်ရှည်ခြင်းတို့ကိုယူတင်ဝတ်ဆောင်ကြလော့ တယောက်၌တယောက်အပြစ်တင်စရာအခွင့်ရှိလျင် အချင်းချင်းတီးခံ၍အပြစ်ကိုလွတ်ကြလော့ခရစ်တော်သည်တင်တို့၏အပြစ်ကိုလွတ်တော်မူတဲ့ကဲ့သို့ထိုနည်းတူပြုကြလော့စုံလင်ခြင်းအဖွဲ့စည်းသည်ဟုသောချစ်ချင်းမေတ္တာကိုထပ်၍ယူတင်ဝတ်ဆောင်ကြလော့တင်တို့စိတ်လုံးထဲ၌ခရစ်တော်၏ငြိမ်သက်ခြင်းအုပ်ဆိုးစေထိုတို့လိုငါတင်တို့သည်တလုံးတကူဒီ၌ ခေါ်ထားတော်မူခြင်းကိုခံကြသည်ဖြစ်၍ကျေးဇူးတော်ကိုသိသောစိတ်ရှိကြလော့။16ခရစ်တော်၏နှုတ်ကပတ်တရားသည်ပညာအမျိုးမျိုးနှင့်သင်တို့အထဲ၌ကြွယ်ဝစွာတည်နေ၍၊သင်တို့သည်ဆာလံသီချင်းမှစသောဓမ္မသီချင်းအမျိုးမျိုးအားဖြင့်အချင်းချင်းတို့ကို ဆုံးမသွန်သင်ခြင်း၊သတိပေးခြင်းကိုပြု၍၊နူးညွတ်သောစိတ်နှလုံးနှင့်ဘုရားသခင်ရှေ့တော်၌ တင့်ရဲ့လျှောက်ပတ်စွာတည်ခြင်းဆိုကြလော့စကားပြောတော်၎င်းအမှုဆောင်ရွက်တော်၎င်းသခင်ယေရှု၏နာမတော်ကို ထောက်၍ခတ်သိမ်းသောအမှုတို့ကို ပြုမူလျက်ဂျေစုတော်ကြီးလာပါ၏ဟု ထိုသခင်ကိုအမိပြု၍ခမည်းတော်ဖျားသခင်ရှေ့၌ဝန်ခံကြလော့အငယ်၁၈မှ25 အချင်းမိမတို့သခင်ဖျား၌လျှောက်ပတ်သည့်အတိုင်းကိုခင်မွန်းအုပ်ဆိုးခြင်းကို ဝန်ခံကြလော့အချင်းယောက်ျားတို့ကိုခင်မွန်းကိုချစ်ကြလော့ကြမ်းတမ်းစွာမပြုကြနှင့်သားသမီးတို့မိဘစကားကိုအရာရာ၌နားထောင်ကြလော့မိဘစကားကိုနားထောင်ခြင်းအမှုသည်သခင်ဖျားနှစ်သက်တော်မူသောအမှုဖြစ်၏အဖတို့ကိုသားသမီးကို စိတ်ဆိုးစေခြင်းငှာမပြုကြနှင့် ထိုတို့ပြုလျင်သူတို့သည်အားလျော့စိတ်ပျက်ခြင်းသို့ရောက်ကြလိမ့်မည်။အစေခံကျွန်တို့၊သခင်ဘုရားကိုကြောက်ရွံ့လျက်၊လူတို့၏စိတ်ကိုနူးညွတ်စေသော သူကဲ့သို့မျက်မှောက်၌သာ နားထောင်သည်မဟုတ်။စိတ်နှစ်ခွမရှိဘဲလောကီသခင်၏စကားကိုအရာရာ၌နားထောင်ကြလော့။လူ၏အမှုကိုသာ ဆောင်ရွက်သကဲ့သို့မဟုတ်၊သခင်ဘုရား၏အမှုတော်ကို ဆောင်ရွက်သကဲ့သို့ပြုလေသမျှတို့၌စေတနာစိတ်နှင့် ပြုကြလောသင်တို့သည်သခင်ခရစ်တော်၏အစေကိုခံကြသည်ဖြစ်၍အမွေတော်ကြီးဟုသောအကျိုးကို ထိုသခင်ဖျား၏လက်တော်မှခံရလိမ့်မည်ဟုသိမှတ်ကြလော မတရားသောအမှုကိုပြုသောသူမည်သည်ကားမိမိပြုသောအမှု၏အကျိုးအပြစ်ကိုခံရလိမ့်မည်အဘယ်သူ၏မျက်နာကို မှတ်တော်မမူ